သာသနာတော်သက္ကရေ2559ခုနှစ်ကောဇာသက္ကရေ1389ခုနှစ်ဒုတိယဝါဇူလာဇန်3ရက်ခရစ်နှစ်2015ခုဇူလိုင်လ19ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလင်းကြီးကောင်းတီဆန်ကေပရိယေစီတီဒေါက်တာမောင်မောင်ဒေါ်မီယုသမီမချူတဲ့မောင်မိသားစုများ၏ ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှရှင်မင်းဝန်ဆရာတော်ဤမာတတိပဋ္ဌံဝိပဿနာ9ရဲ့တရားစခန်းအောင်ပွဲတရားမွေးကြီးမှာအာလုံပြုပြုသမျှကုသိုလ်အစုစုတွေကိုရည်စဲသွန်းချပြီးတော့အမြတ်တမ်းပေးဝေပေးမှာဖြစ်ပါတယ် ဒီစကားကြီးတရားစကားဖြစ်မြောက်ဖို့အတွက်ဆိုတာလည်းပဲလွယ်လွယ်ကူကူနဲ့ဖြစ်မြောက်ရတာမဟုတ်ပါဘူးတရားစကားဖြစ်မြောက်ဖို့အတွက်ရည်တည်စီစဉ်ရတယ်နောက်ဆရာတော် ပြင့်မှုအတွက်လေရင်ခရီးစဉ်ဖြစ်တဲ့လေရင်လက်မှတ်တွေဝယ်ယူလှူဒါန်းရတယ်နောက်ဓမ္မယုံကြီးကိုလည်းပဲ

စွမ်းဝေယဝဇ္ဇတွေဆောင်ရရတယ်။စွမ်းဝေယဝဇ္ဇဆိုရင်လည်းပဲခုဓမ္မယုမာကြီးဖြစ်တဲ့ဓမ္မယုတော်မီယုကဥစည်းပြီးတော့နာနဲ့အာယုညက်နေလူလင်လေးမရှိအောင်အားလုံးစီမံပြီးတော့ဆောင်ရွက်ပြီးလူတန်းကြတဲ့ကုသိုလ်ရှင်များကလည်းပဲဘုန်းကြီးရောက်တာ13ရက်နေ့ရစရောက်တာဆိုတော့ ယနေ့တိုင်အောင်ဆိုရင်9ရက်တိုင်နိုင်မှာအာယုံစွမ်းနေနေစွမ်းနေညနေပိုင်းမှလည်းပဲအာဟာရဒါနတွေ9ရက်တိုင်တိုင်ဆက်ကလူတန်းညတကယ်လို့စားရတော့ရေးအတွက်သာတရားထုတ်တဲ့ပုဂ္ဂိုလ်ဟာကိုယ်တိုင်စီမံဖန်တီးဆောင်ရွက်နေရရင်တရားကိုအေးအေးဆေးဆေးအားထုတ်နိုင်မှာမဟုတ်ဘူးလေ။ အခုတရားအထုတ်တဲ့ခါကာလမှာအေးချမ်းချမ်းနဲ့တရားကိုသာအာယုံစိုက်ပြီးတော့နှလုံးသွင်းရှုပွားနိုင်ဖို့အတွက်အခုဒေါက်တာမောင်မောင်တို့ဒေါ်မေယူတို့တမီမတ်ချုပ်သင်းမောင်တို့မိသားစုများကယောဂီသူတော်စင်များရဲ့စာရေးတောက်ရေးနေထိုင်ရေးအားလုံးအစစအရာရာတာဝန်ယူပြီးတော့ဆောင်ရွက်ပေးတယ်လူဒန်းညတဲ့စေတနာရှင်များကလည်းပဲတရားတရားထက်ထက်တန်တန်နဲ့လူဒန်းည ဒါကြောင့်မို့အဲ့ဒီလိုလူတန်းလို့တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေကလည်းပဲငါရဲ့တိုင်တိုင်အထုတ်တဲ့အခါကလည်းမှကြိုကြိုစားစားလေးအထုတ်နေကြတာကိုလည်းတွေ့ရပါအဲ့လိုအထုတ်နိုင်တဲ့အတွက်တရားသိဉာဏ်တို့တွေရမသွားသေးတောင်မှစိတ်တည်ခြင်းမှုတမာရီလေးတော့အထိုင်လျောက်ရသွားပါတယ် ပါရမီလည်းရှိလို့တကယ်ကြိုးစားတဲ့ပုဂ္ဂိုလ်ဆိုရင်၃ရက်လောက်အားထုတ်ရင်တောင်ဥရိယဘယညာကို ရောက်တယ်လို့ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကတတိပဒံအခြေခံတရားတော်ထဲမှာဆရာတော်ဘုရားကြီးထုတ်ပြီးပြောထားတာရှိပါတယ်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးစိတ်ကုန်ဇာတိရရွာမှာစပြီးတော့တရားပေးတရားပြအဲ့ဒီချိန်တုန်းကဒီတတိပဋ္ဌာန်တရားကို ရဟန်းရှင်လူတိုင်းဟာလက်ခံသေးတာမဟုတ်တော့အဲဒီမှာအာထုတ်တဲ့ပုဂ္ဂိုလ်တွေကလည်းတောထဲမှာတရားပြမဲ့ပုဂ္ဂိုလ်ကလည်းပဲတောထဲမှာသွားပြီးတရားပြဘုန်းကြီးတို့စိတ်ခွန်ရွာဆိုရင်လည်းပဲရွာကြီးကအင်ကြီး1900ကျော်ရှိပါတယ်ဒါရှိခေတ်ကအခုချိန်ဆိုရင်တော့အများကြီးတိုးနေလောက်ပါအဲ့ဒီစိတ်ခွန် ရွာရဲ့အနောက်ဘက်မှာကျောင်းပြက်ကုန်းကြီးတစ်ခုရှိပါတယ်။ဘသူမှမသွားရဘူးကျောင်းပြက်ကုန်းကြီးဆိုတော့လေ။အဲ့ဒီမှာသွားပြီးအထုတ်တဲ့ပုဂ္ဂိုလ်တွေကလည်းပဲအဲ့ဒီကျောင်းပြက်ကုန်းကြီးမှာသွားကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကလည်းပဲဒီကျောင်းပြက်ကုန်းကြီးမှာပဲသွားပြီးတော့တရားပြပေးတာ။အထုတ်တဲ့ပုဂ္ဂိုလ်ကလည်းပဲကိုယ့်ရဲ့နွားလေးတွေဆွဲလို့အထုတ်မယ်ဆိုပြီးတော့တနေ့ကို ကွမ်းကတရားဆလိတလိတောက်မယ်ပေါ့တရားလေးနားတဲ့အချိန်လေးမှာဆလိတောက်မယ်ကွန်စားမယ်ပေါ့အဲ့ဒီလိုနဲ့တရားအထုတ်တဲ့နေရာလာပြီးတော့ဆရာတော်ဘုရားကြီးကတရားပြပြီးအဲ့ဒီအထုတ်တဲ့တရားတွေကတရားအထုတ်သုံးဦးလို့ဆိုပါတယ်စပြီးအထုတ်တယ်အဲ့ဒီမှာဒီတရားကိုဘလောက်ထိအောင်သူတို့ကြိုးစားလဲဆိုရင်သူတို့အင်မတန်ကြိုက်တဲ့ ဆက်လက်ကွန်းတောက်ဖို့ယူလာတာဟာတဖွာမှမဖွာမိလိုက်ကွန်းလည်းမစားလိုက်မိတရားပဲထိုင်ပြီးတော့ရှုမှတ်လိုက်စဉ်းညာလျှောက်ရှုမှတ်လိုက်နဲ့ရှုမှတ်ပြီးတော့ဆရာတော်ဘုရားကြီးကိုတရားနဲ့အတွေ့အထိတွေလျှောက်တဲ့အခါကျတော့ဒီပုဂ္ဂိုလ်တွေဟာတရားရဲ့အတွေ့အကြုံလည်းမရှိဘူးတရားဆိုတာဘုန်းကြီးတို့အဲ့ဒီဘက်မှာတရားပြပေးတဲ့ပုဂ္ဂိုလ်လည်းမရှိဘူးတော့ဒီလိုတရားတွေဝိပဿနာတရားတွေမနာဘူးကြဘူးပေါ့ အဲ့ဒီအချိန်မှာပဲဆရာတော်ဘုရားကြီးမေးရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကနှစ်ယောက်ဟာဥရိယဘုရားညံကောင်းကောင်းဖြစ်တယ်ယုံနာရဲ့အဖြစ်အပျက်တွေကိုရှင်းရှင်းလင်းလင်းကိုသူတို့တွေ့ကြတယ်ယုံနာရဲ့ဖြစ်ပျက်တွေရှင်းရှင်းလင်းလင်းသိကြတယ်တတ္တတရားတွေကလည်းပဲအင်မတန်မှထက်တန်ကြဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲမိမိတို့ကိုယ်၌ကလည်းကြိုးစားလို့လေ့ကျင့်ရှိပါရမီလည်းပြည့်စုံမယ်ဆိုရင်တော့ ဒီ9ရက်အတွင်းမှာအဖြစ်အပျက်ကိုသိမြင်နိုင်လောက်တဲ့ဥရိယဗျာဉာဏ်မျိုးရနိုင်မှာဒီဉာဏ်လောက်ရတယ်ဆိုရင်ပဲရသော်ဗျာရဲ့သာသနာတော်နဲ့တွေ့ရကြုံနှတ်သွားပြီ လူဖြစ်ရကြုံနှတ်ပြီအသက်ရှင်ရှင်နေရကြုံနှတ်သွားပြီကျောင်းမြတ်စွာဘုရားဟောတာရောစာဝတ္တတတံဇီဝေအပတ္တဥဒေယပယံ ဧကဟံဇီဝိတံတေယောပတတောဥဒေယပယံယောဇပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥရိယဘယံယခုလိုပြစ္ဆုတ်ပံတည့်တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ချင်းဖြစ်ချင်းဆိုတဲ့သဘောကိုအပတံအပတံတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိမတွေ့မမြင်ရသည်ရှိသောဝတ္တတတံသင်္ချာတွေ့ကြုံနှစ်တရားကာလပါလုံး ဇီဝေမပြတ်အစဉ်သက်ရှင်၍နေရပါတော်လေနတ်တိယောလူဖြစ်ရာကျိုးမနတ်ယိုအမှန်တိသာရီယောဇပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဘုရိယဗေယံယခုလိုပြစ္ဆုတ်ပံတည့်တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ခြင်းပြည့်ခြင်းဆိုတဲ့သဘောကိုဘဒ္ဒတောဝိပဿနာဉာဏ်ပညာဖြင့်ဤကံတိရိရှုမှတ်ပွားများအားထုတ်ရင်တွေ့မြင်ရသည်ရှိသော ဧကဇီဝိတံတနေ့တရက်ဓမ္မနဲ့ပင်သက်ရှင်၍နေရပါတော်လဲတေယော သာသနာနှင့်တွေ့ကြုံရာကျိုးနပ်ပါတဲ့ဖြင့်မပြတ်တစေမြတ်လာပါ၏တည်းယုံနာရဲ့ဖြစ်ဖြစ်သဘောလေးကိုတည်တည်ချာချာဉာဏ်နဲ့တွေ့မြင်သွားပြီဆိုရင်တော့သာသနာတော်နဲ့တွေ့ရကြိုလဲနတ်ပြီးလူဖြစ် လူဘဝရာကျိုးလဲနှပ်ပြီးအသက်ရှိရှိနေရာကျိုးလဲနှပ်ပါပြီဒါကြောင့်အဲ့ဒီလိုနှပ်ဖို့အတွက်ခုဒီမှာဒီနေ့တရားစခန်းကြီးဖြစ်မြောက်အောင်ဆောင်ရွက်ကြတယ်ဒေါက်တာဦးမောင်မောင်တို့ဒေါ်မေယူတို့သမီးမချုသင်းမောင်တို့မိသားစုနောက်ဓမ္မစကုဓမ္မယုံရဲ့ဆောင်ရွက်ကြတဲ့မှုဆောင်များအဖွဲ့ဝင်များအားလုံးစုပေါင်းပြီးတော့ဒီတရားစခန်းကြီးဖြစ်မြောက်အောင်ဆောင်ရွက်လို့ယောဂီများလည်းပဲတရားတွေ မဟာသတိပဋ္ဌာန်ဝိပဿနာတရားတွေနာကြားခွင့်ကျင့်ပွားခွင့်အားထုတ်ခွင့်ရကြပြီ။ဘုန်းကြီးတို့လည်းပဲတရားတွေဟောပြောခွင့်ပြသခွင့်ရတဲ့အတွက်အားလုံးဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များ အားလုံးကိုဘုန်းကြီးများအထူးကျေးဇူးတင်ရှိပါတယ်။ဒီတရားစခန်းပွဲမှာလည်းပဲစွမ်းလူဒါနတွေလူဒါနရတဲ့ကုသိုလ်ရှင်များအာယုံစွမ်းနေစွမ်းညနေအာဟာရဒါနလူဒါနရတဲ့ကုသိုလ်ရှင်များအပြင် ဆရာတော်ဘုရားဓမ္မပူဇာအဖြစ်ဖြင့်ပူဇော်ကြတဲ့လူတန်းကြတဲ့ကုသိုလ်ရှင်များအားလုံးပေါ့ဒီကုသိုလ်တွေခုနှစ်တာအတွင်းမှာတော့ဖြင့်ကုသိုလ်တွေများစွာရရှိသွားအထူးအဖြင့်ဝါစုကာလဝါဥချိန်ကာကာလဆိုတာရဟန်းတန်ဃာတော်များဝါစုသင်္ကန်းနေဆက်ကကြအဲ့ဒီဝါစုသင်္ကန်းနေဆက်ကတယ်လို့ဒီကနေ့ဓမ္မစကုမိသားစုများလည်းပဲမြတ်စွာဘုရားရှင်ရဲ့ကိုယ်စတော်စား ရုပ်ဝါဆင်းတုတော်မြတ်များကိုရွှေသင်္ကန်းများဆက်ကပ်ပြီးတော့လှူဒန်းကြတယ်။တဝါဦးချိန်ကာကာလနဲ့လည်းကန့်ညီနေလို့အင်မတန်ကိုသိလျော်ပါ။အဲဒီဓမ္မစကုမိသားစုနဲ့ကိုဇော်မြင့်တို့ဒေါက်တာအောင်မျိုးမင်းတို့ဆောင်ရွက်ကြပြီးတော့ဓမ္မရန်ဒီရွှေသင်္ကန်းကတ်လူပူဇော်ခြင်းမှုကိုဘုန်းကြီးတို့တရားစခန်းစပြီးနှစ်ရက်လောက်နေတဲ့နေ့ကစပြီးတော့ဒီမှာ နေနေညညရသော်ဘုရားရှင်ရဲ့ကိုယ်တော်စားရုပ်ပွားဆင်းတူတော်များများကိုရွှေသင်္ကန်းများကတ်လူနေကြဒါရီဟာလည်းပဲမိမိတို့မိသားစုများရဲ့အိမ်မှာဒီဘုရားဘုရားရှင်ရဲ့ကိုယ်တော်စားရုပ်ပွားဆင်းတူတော်များများအယောင်ဆင်းညွညွမိမ့်မိမ့်နဲ့ဒီမှာဆိုတော့ကိုယ်နိုင်ငံလည်းမဟုတ်တော့ဘာမှ လုတ်တက်ကြလည်းမဟုတ်လုတ်ပြီးစရာလည်းမရှိအဲ့ဒါလေးကိုဒီမှာအထုပါရမီဖြည့်တဲ့နေအားဖြင့်ဓမ္မစကုမိသားစုနဲ့ကိုစောမင်းတို့ဒေါက်တာအောင်မျိုးမင်းတို့ကမိမိတို့အိမ်မှာရှိတဲ့ရုပ်ပွားဆင်းရဲတော်များကိုရောင်တော်များဖွင့်လို့တဲ့ပုဂ္ဂိုလ်များရွှေသင်္ကန်းများကန့်လူတဲ့ပုဂ္ဂိုလ်များကိုလူဒါနပြုတ်ပြီးတော့အာလုံးကုသိုလ်ယူနေပါလေဆိုပြီးတော့အဲ့ဒီမှာ ကျင်ညာလိုက်တဲ့အခါကဏ္ဍကြတော့မိမိတို့အိမ်မှာရှိတဲ့ပူဇော်ကိုးကွယ်ပြီးတော့နေကြရတဲ့ရုပ်ပွားဆင်းတုတော်များကိုလာပြီးပို့ကြတော့ရုပ်ပွားဆင်းတုတော်စုတွေလည်းများကြီးပါအဲ့ဒီမှာရှုသင်္ကန်းများကတ်လူပူဇော်တော့တခါနဲ့ကြီးညိုဝယ်ဖြစ်လာတာလေးကိုဘုန်းကြီးကဟိုးမြတ်စွာဘုရားလက်ထက်တော်ကကလယဟန်တော်တပန်းကိုတကုတ်တမြများက သင်္ကန်းတွေကိုချွတ်ယူလိုက်အဝတ်ထဲလဲရှားပါလို့ဖြစ်မှာပေါ့အဲဒီမှာသင်္ကန်းတွေကိုချွတ်ယူလိုက်တော့အဲဒီပြစ္ဆေကဗုဒ္ဓရှင်မြတ်ယဟန္တာတစ်ခွက်တစ်ရွက်တွေကိုအာလုံခန္ဓာကိုယ်ကိုရစ်ပန်းပြီးတော့အဲဒီမှာခရီးကြွခရီးကြွတဲ့အခါမှာကလေးမလေးတယောက်ကလည်းဝပန်းတယ်ပစိုးကိုဝှချင်တယ် အဲဒီမှာဝတ်ပန်းတဲ့ဝတ်ပြီးတော့တောင်ထိတ်နှက်ကပွဲသပင်ကြီးဆင်ရင်ကျင်းပါတဲ့ခမ်းမပြောပြောပါပါဝတ်သစ်စားတဲ့နဲ့ဆင်နှွှဲခြင်းတော့မိဘများပူဇော်တဲ့အခါကျတော့မိဘများငါတို့ကတော့ဝယ်မပေးနိုင်ဘူးတင်တကယ်လို့ဝတ်ချင်ရင်တထေးအိမ်မှာသွားပြီးတော့ကျွန်းခံပြီးတော့မှအဲ့ဒီဝတ်စားရမယ်အဲ့ဒီဝတ်စားကိုအဲ့ဒီချက်မှဝတ်ပြီးတော့ဆိုတော့ဒီလိုဆိုရင်လည်းပဲဒီဝတ်စားကိုဝတ်ချင်တဲ့အတွက်ကြောင့်တထေးအိမ်မှာသွားသွားတဲ့အခါတထေးက၃နှစ်ကျွန်းခံရမယ် ဒါဝတ်စုံလေးတစ်စုံဝတ်ဖို့အတွက်၃နှစ်ကျွန်ခံရသူကလည်းကျွန်ခံမယ်ကျွန်ခံပြီးတော့အဲ့ဒီမှာဒီဝတ်စာကိုဝတ်မယ်ဆိုတော့အလုတ်ကင်ဝင်ပြီးတော့အလုတ်လုပ်တဲ့အခါမှာစေရနာထားပြီးတော့လုတ်တဲ့အတွက်ကြောင့်မို့ဝတရားကြည်ပြွန်နေသူ့ရဲ့လုတ်တန်ဝန်လေးကြည်ပြွန်တဲ့အတွက်ကြောင့်၃နှစ်တိအောင်မနေရပါဘူးအဲ့ဒီမှာဘာမှမကြခင်မှာပဲတတိကကျဉ်တ်ပြီးတော့သူ့ရဲ့ဝပန်းတယ်ပစိုးသူဝတ်စုံလေးကိုပေးလိုက် အဲ့ဒီမှာဒီလောက်ထိအောင်ငါခက်ခက်ခဲခဲနဲ့သုံးနှစ်ကျွန်ခံပြီးတော့မှရခဲ့တယ်ဒီဝပန်းတွေကိုဒီတိုင်းဝတ်လို့မဖြစ်ဘူးငါရေမိုးချိုးမှပဲအဲ့ဒီမှာရေစိမ့်မှဆင်းပြီးတော့ရေမိုးချိုးနေတာအဲ့ဒီမှာရေချိုးနေတဲ့အချိန်စောစောကပြောတဲ့ဣဇေကဗုဒ္ဓရှင်မြတ်ကတက်ကက်သေးရွယ်ဒီပတ်ပြီးတော့ကြွသွားတော့လှမ်းပြီးမြင်လိုက်တဲ့ကအော်ဒီယဟန်တော်အဝန်းအထည်တွေ သင်္ကန်းတော်တွေကိုတခုတည်းမြတွေလူယူလိုက်လို့ ਨੇ တူတယ်ဆိုပြီးတော့ငါရဲ့ဝပန်းတယ်လေးလူအောင်မှပဲဆိုတရားပေါက်ပြီးတော့အဲဒီမှာရှင်ဘုရားရက်တော်မူပါဆိုပြီးတော့ရှောက်ထားပြီးတော့ပြည့်စင်ကဗုဒ္ဓရှင်မြတ်ရက်တော်မူတဲ့နေရာကိုသွားမိမိရဲ့ဝပန်းတယ်လေးအလယ်ကနေတပိုင်းဖြတ်ပလိုက်တဝက်ကိုတော့မိမိဝတ်မယ်ပေါ့တဝက်ကိုတော့သင်္ကန်းဖြစ်နေလူမဲဆိုပြီးတော့ အဲ့ဒီမှာယဟန်တော်ရှင်မြတ်လေးကိုလူဒန်းလိုက်တာလေအဲ့ဒီမှာလူဒန်းလိုက်တဲ့အခါကလည်းကြတော့အဲ့ဒီပိစိကဗုဒ္ဓရှင်မြတ်ကလည်းပဲဟိုးခြုံွယ်လေးကိုသွားသွားပြီးတော့မိမိရဲ့တက်ခက်တက်ရွက်တွေကိုအကုန်လုံးဖယ်ပြီးတော့ဒကမာလေးလူဒန်းနဲ့အဲ့ဒီသင်္ကန်းလေးကိုအောက်ပိုင်းကနေပြီးတော့ခန္ဓာကိုယ်လေးပတ်အပေါ်ပိုင်းလောက်ကိုရနိုင်တဲ့ဟာလေးကိုအပေါ်ပိုင်းထီအောင်ဆွဲပြီးတော့ပခုံးပေါ်မှာတင်းတင်ပြီးတော့အဲ့ဒီမှာခြုံွယ်လေးကနေထွက်လာလိုက်တယ် အဲ့ဒီမှာဒီလူတန်းနဲ့သင်္ကန်းလူတန်းနဲ့ဒကမာရဲ့စိတ်ထဲမှာခံတယ်ကြည်ချင်းလင်းလင်းဖြစ်ပြီးဝမ်းမြောက်ဝမ်းသာဩကြည်စမ်းမအောင်မိမိလူတန်းနဲ့ဝတ်ယုံလေးဝတ်လိုက်တာနဲ့တပြိုင်တည်းကြီးညိုစရာကောင်းလိုက်တာအဲ့မှာကြီးညိုစရာကောင်းလိုက်တာဆိုပြီးစိတ်တွေဖြစ်ပြီးတော့တရားတရားတွေကပိုပြီးအားကောင်းလာပြီးတော့ကဲလေငါ့အတွက်ခြံထားတဲ့ဒီဝပန်းတဲ့တပိုင်းကိုပြည့်ပြည့်စုံစုံဖြစ်သွားအောင် အပေါ်ဝတ်ရင်အပေါ်ကကိုယုံရင် အောက်ကခါဝတ်ရင်ပြည့်စုံသွားအောင်သင်္ကန်းအစုံလိုက်ဖြစ်သွားအောင်ငါမဝတ်တော့ပါဘူးလူတန်းမယ်ဆိုပြီးတော့အဲ့ဒီမှာ ရှင်ပြည့်စေကဗုဒ္ဓရှင်မြတ်ကိုမိမိအတွက်ဝတ်ဖို့သုံးနှစ်တိုင်တိုင် ကြုံခံပြီးတော့မှရလာတဲ့ဟိုပန်းတယ်တရားမို့အဲ့ဒီချိန်တုန်းကအဝတ်တယ်အမတန်ရှားလို့သာရဟန်းတန်ကတော့ထံကနေပြီးတော့အဲ့ဒီမှာအဝတ်ကိုလူယူခွာယူတဲ့သဘောပါပဲအဲ့ဒီမှာဝတ်ပန်းတယ်လေးလှူပြီးတော့ သူဆုတောင်းတာကတော့ဘုန်းကြီးတို့ရှင်းလျာဘုံအတိုင်းဘုံအတိုင်းမှာရုပ်ဆင်းအင်္ဂါအင်မတန်လှပတယ်လို့ဖြစ်ပါရစေ။အားလုံးသူ့ကိုမြင်ရတဲ့ယောက်ျားသားတွေဟာမနေနိုင်မထိုင်နိုင်စိတ်ထဲမှာဖြစ်လောက်အောင်ကိုပဲသူ့ရဲ့ရုပ်ဆင်းအင်္ဂါရဲ့ဆွဲဆောင်မှုရှိတဲ့အလှပရဲ့ပိုင်ရှင်ဖြစ်ပါရစေဆုတောင်းတာ။အဲလိုဆုတောင်းခဲ့တဲ့အတွက်ကြောင့်တရားပစ္စည်းကဗုဒ္ဓရှင်မြတ်ကလည်းအေစီတံပတ္တိတံတုံရှင်ခိပ္ပမေဝသမိစတုတောင်းတဲ့ဆုပြည့်စည်ရော။ တောင်းတဲ့ဆုနဲ့ပြည့်စည်ဗျာဆိုပြီးတော့ဆုတောင်းလိုက်ပြည့်အဲ့လိုဆုပေးလိုက်တဲ့အခါကျတော့အဲ့ဒီမှာကလေးမလေးလေးပဲဝမ်းမြောက်ဝမ်းသာတီးဝပန်းတယ်လေးမဝတ်ရပေမဲ့အဲ့ဒီသင်္ကန်းလေးဝတ်လူတန်းမိမိဝတ်မဲ့သင်္ကန်းဝပန်းတယ်လေးကိုသင်္ကန်းဖြင့်လူတန်းလိုက်ရတဲ့အတွက်ကြောင့်မို့အဲ့ဒီကုသိုလ်တွေကနေဘဝတိုင်းအဆက်ဆက်မှာအကျိုးပေးသွားလိုက်တာဖြစ်နေရဘဝတိုင်းမှာလည်းပဲချမ်းသာပြည့်စုံရေစင်တင့်နေတဲ့ပုဂ္ဂိုလ်ဖြစ်နေနောက်ဆုံးအိုမာဒာနီဘဝရောက်တဲ့အခါကျတော့လေပြောစရာကိုမရှိတော့အောင်ပေါ့ အဲ့ဒီကနေပြီးတော့နောက်ဆုံးပပဝရီဖြစ်သွားတဲ့အခါကဏ္ဍကြတော့ဟောယန္တာထီထီမထီအောင်ဖြစ်သွားတာပဲလေသူရဲ့ကုသိုလ်တွေကအစဉ်စဉ်ကျိုးပေးသွားတယ်အခုလည်းပဲရွှေသင်္ကန်းနေကတ္တပူဇော်ကြတဲ့ဓမ္မစကုမိသားစုများကိုဇော်မြင့်တို့ဒေါက်တာအောင်မျိုးမင်းတို့မိသားစုများအားလုံးဟာလည်းပဲအဲ့ဒီလိုပါပဲကုသိုလ်ရှင်များဘုရားလှူရှင်များဟာမိမိတို့ဘုရားလေးကိုချီးညိုလဲရတာဟိုတုန်းကနဲ့မတူဘဲနဲ့ စိတ်ထဲမှာကြည်ကြည်လင်းလင်းဖြစ်ပြီးတရားတရားတွေထူတိုးပွားပြီးတော့လာမှလည်းဖြစ်ပါတယ်ကုသိုလ်တွေလည်းအများကြီးတိုးပွားလာမှဖြစ်ပါတယ်ဒါကတော့ကုသိုလ်နဲ့ပတ်သက်ပြီးတော့ပြောရတာနောက်ပြီးတော့ဘုန်းကြီးတို့ယောဂီများကိုတော့ဘုန်းကြီးတို့တရားစခန်းအောင်ပွဲနေတိုင်းအောင်ပွဲရောက်တိုင်းရောက်တိုင်းကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးပေးခဲ့တဲ့ဩဝါဒလေး၃ခုကိုပဲဘုန်းကြီးကထပ်ဆင့်ပြီးတော့ဒီဩဝါဒ၃ခုလေးကိုပဲထပ်ဆင့်ပြီးတော့ပေးလိုက်ဖို့ပါပဲ။ ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာမြန်မာနိုင်ငံမှာဒီလိုတရားစခန်းတွေနေနေနေတွေမှာရှိတဲ့အခါမှာဆရာတော်ဘုရားကြီးကတခါတရံအဖွင့်ပွဲမှာကြွပြီးတော့ဟောကြားပေးတာရှိပါတယ်တရက်အဲဒီလိုဖွင့်ပွဲမှာမကြွနိုင်တဲ့အခါမျိုးဆိုရင်ဆရာတော်ဘုရားကြီးကပိတ်သိမ်းပွဲပေါ်လေခုလိုအောင်ပွဲနေ့မှာဆရာတော်ဘုရားကြီးကြွပါတယ်အဲဒီဆရာတော်ဘုရားကြီးကြွတိုင်းကြွတိုင်းဘုန်းကြီးကနောက်တော်ဘာကပါရတာဆိုတော့ ဆရာတော်ဘုရားကြီးဟာအဲ့ဒီစကန်းအောင်ပွဲရောက်တိုင်းရောက်တိုင်းအောင်ပွဲတိုင်းအောင်ပွဲတိုင်းကိုတပြည့်တရားအထုတ်ကြတဲ့ယောဂီသူတော်စင်တွေကိုဗာဩဝါဒပေးတယ်လေဆိုတော့အပေပေးငြိမ်ခွင့်ဉာဏ်အဆင့်အသင့်ရောက်ပါစေဆိုတဲ့ဒီဩဝါဒလေးတစ်ချက်ကိုပေးပါလေအပေပေးငြိမ်ခွင့်ဉာဏ်အဆင့်ဆိုတာကဘုန်းကြီးတနေ့ကဟောခဲ့တဲ့ သောတပတ္တိမဉ္ဇဏ်ဘုံဉာဏ်အဆင့် အဲ့ဒီသောတပတ္တိမညာပူညာအဆင့်ကိုရပြီဆိုရင် အပေဘေးကလုံးဝလွတ်မြောက်သွားပြီအပေဘေးငြိမ့်သွားပြီဒါကြောင့်မို့အားလုံးတရားစကားဝင်ယူကြတဲ့ယောဂီသူတော်စင်များဒီ10ရက်လောက်လေးနဲ့ဂျင်းနဲ့အားရမနေနဲ့9ရက်လောက်နဲ့9ရက်လောက်နဲ့အားရဂျင်းနဲ့မနေနဲ့ဆက်လက်ပြီးတော့ကြိုးစားအားထုတ်ရင်အပေဘေးငြိမ့်နဲ့အဲ့ဒီဉာဏ်အစဉ်တန်းရောက်အောင်ကြိုးစားအားထုတ်ကြလို့ဆရာတော်ဘုရားကြီးကဩဝါဒပေးပါတယ်။ အဲ့ဒီဩဝါဒဆောင်ပုဒ်လေးကိုဆိုကြရအောင်အပေပေငိမ့်ခွင့်ဉာဏ်အဆင့်အသင့်ရောက်ပါစေအပေပေငိမ့်ခွင့်ဉာဏ်အဆင့်အသင့်ရောက်ပါစေဆုလိုက်ပါ အေးနံပါတ်1ဩဝါဒလေးကအပေပေးငိမ့်နဲ့ဉာဏ်ဆင့်ရအောင်ကြိုးစားအားထုတ်ပါတဲ့ဘယ်လိုအားထုတ်ရမှာလဲဆိုတော့ဘာမှခက်ခဲမရှိဘူး၆ဓာရကပေါ်သမျှပေါ့မျက်စိနာနာလျာကိုစိတ်ဆိုတဲ့အဲ့ဒီ၆ဓာရကပေါ်သမျှအာယုန်တိုင်းကိုတတိဥစည်းတဲ့စိတ်ကလေးနဲ့မလွတ်အောင်ရှုမှတ်သွားရင်ဝိပဿနာဉာဏ်ဤဆင်းဆင်းဖြစ်ပြီးတော့သောတပတ္တိမညာပူညာဆက်ရောက်သောတပန်ဖြစ်ပြီးဆိုရင်ကတော့ဖြင့်အဲ့ဒီပုဂ္ဂိုလ်ကပေပိငိမ့်နဲ့ဉာဏ်ဆင်းရောက်ပြီး အဲဒီတော့မြတ်စွာဘုရားသာသနာတော်တွင်မှလူဖြစ်နေရတဲ့ပုဂ္ဂိုလ်တွေဆိုတော့အပေပိငိမ့်လောက်တဲ့ဉာဏ်ဆင့်လောက်နဲ့ကျင့်အားရမနေနဲ့ဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်ရောက်အောင်လေကြိုးစားပါဦးတဲ့ဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်ဆိုတာကအရဟတမေဉာဏ်ပူဉာဏ်ကိုပြောတာဘာဉာဏ်ကိုပြောတာလဲဒီအရဟတမေဉာဏ်ပူဉာဏ်ကိုရပြီဆိုရင်တော့ဆင်းရဲအလုံးငြိမ်းပြီ အဲ့ဒီယဟနာဖြစ်သွားတဲ့ပုဂ္ဂိုလ်ဟာနောက်ဘဝခန္ဓာရပါဦးမလားဘဝခန္ဓာမရတော့တဲ့အတွက်ကြောင့်မို့ဥစင်းရဲတွေနာစင်းရဲတွေသိစင်းရဲတွေကြုံတွေ့ပါဦးမလားလုံးဝကိုမတွေ့တော့ဆင်းရဲအလုံးဟာငြိမ့်ပြီဒါကြောင့်မို့အပေပေးစိပေပေးငြိမ့်လောက်တဲ့ဉာဏ်အဆင့်လောက်လဲနဲ့လောက်ကလေးနဲ့ခြေနှံ့အားရမနေကြဘဲနဲ့ဆင်းရဲအလုံးငြိမ့်နိုင်တဲ့ ညာအဆင့်အရတမေညာပူညာအဆင့်ရောက်အောင်ဆက်လက်ပြီးတော့ကြိုးစားအားထုတ်ပါလို့ဆရာတော်ဘုရားကြီးကဩဝါဒပေးပါတယ်။အဲ့ဒီဩဝါဒဆောင်ပုဒ်လေးကိုဆိုကြရအောင်။ထိုညာဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေ။ထိုညာဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေ။ စုလူဉဏ်ချင်းပဲမတော်ပဲစည်ရဲ့ငြိမ်ပါစေလူဉဏ်ချင်းပဲမတော်ပဲစည်ရဲ့ငြိမ်ပါစေအပေလွတ်လောက်တဲ့ဉာဏ်ရောက်ဉာဏ်လောက်ရယုံလေးနဲ့လည်းပဲမိမိကိုယ်ကိုမိမိကျေနပ်အားရပြီးတော့မနေနဲ့ဆက်လက်ပြီးတော့အထက်ထက်ဉာဏ်ဉာဏ်ရအောင်ဆက်ပြီးတော့ကြိုးစားပါနဲ့ ဒီတော့အထက်ထက်ဉာဏ်နေရအောင်စစ်ကြိုးစားတော့လေဘယ်လိုအဆင့်နေတက်ရမလဲဆိုတော့အထူးအဆင့်တက်စရာမလိုပါဘူးဒီခန္ဓာ၅ပါးယုံနာနှစ်ပါးဒါပဲပြန်ရှုရတာပါပဲအဲ့ဒီရှုတဲ့အခါမှာဥရိယဗျာဉာဏ်အဆင့်ကနေပြီးတော့ရှုသွားရုံပဲတက်တဲ့ဉာဏ်နေအဲ့ဒီဉာဏ်လေးကိုရဖို့အတွက်လည်းပဲဒီဥရိယဗျာဉာဏ်အဆင့်ကနေပြီးတော့၆တော်ရကပေါ်သမျှအာယုန်တိုင်းကိုမလွတ်အောင်ပဲတတိဥစည်းတဲ့စိတ်ကလေးနဲ့ရှုသွား ရှုသွားလို့သူဟာသူဝိပဿနာဉာဏ်ဤအစဉ်စဉ်ပြည့်စုံပြီဆိုရင်တဂရဂံမိမဉဏ်ပူဉဏ်ဆက်ရောက်တဂရဂံဖြင့်အဲဒီမှာတဂရဂံမိမဲ့မှာပယ်ရမယ်ကိလေသာတွေပယ်ရမယ်အာရိပယ်အဲဒီကနေဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်ဥရိယပယဉာဏ်အစဉ်ကနေပြီးတော့သူကဉာဏ်သောတပတ္တိမဉဏ်ရဖို့အတွက်ကတော့ဖြင့်ရှုရအစကနေစရှုနာယုတ်တိကြောင့်ကြိုးတိအဲဒီကနေဆက်ပြီးရှုသွားလို့ ပုရိယဗျာညာအဲ့ဒီကနေအဆင့်ဆင့်တက်သွားလို့သောတပတ္တိမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်လို့သောတပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်အရိယာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကအထက်ဉာဏ်ရဖို့အတွက်ဆက်ပြီးအားထုတ်ရင်ဥရိယဗျာညာကပဲပြန်စတယ်အဲဒီမှာဉာဏ်နေကျသွားတာမဟုတ်ဘူးဆက်ပြီးတော့အထုံးမဲ့ပုဂ္ဂိုလ်ကဒီဥရိယဗျာဉာဏ်ပဲပြန်ပြီးစတယ်အဲဒီကနေဆက်ပြီးအထုံးရင်ဉာဏ်နေအစဉ်စဉ်တက်ပြီးတော့သက္ကရာကံမိမဉာဏ်ပူဉာဏ်ဆက်ရောက်သက္ကရာကံဖြစ် အဲ့ဒီကဆက်ပြီးတော့ထဉဏ်တက်ဖို့အတွက်အာထုတ်ရင် နောက်တစ်ခါဥရိယပယဉာဏ်ပြန်ဆင်းအဲ့ဒီကနေပြီးတော့ဆက်ပြီးအာထုတ်သွားလို့ရှိရင်ဟောဝိပဿနာဉာဏ်နဲ့အားပြည့်တဲ့အခါကျတော့အနာဂံမိမဉာဏ်ပူဉာဏ်ဆက်ရောက်အနာဂံဖြစ်အနာဂံကနေပြီးတော့ထဉဏ်ဖြစ်တဲ့အရတ္တမဉာဏ်ရဖို့အတွက်အာထုတ်မယ်ဆိုရင်လည်းပဲပြန်ဆင်းဥရိယပယဉာဏ်အဲ့ဒီကနေပြီးတော့ဆက်ပြီးအာထုတ်လို့ရှိရင်ဝိပဿနာဉာဏ်နဲ့ဆင်းဆင်းတဲ့နောက်ဆုံးရတ္တမဉာဏ်ပူဉာဏ်ဆက်ရောက်ပြီးတော့ကိလေသာအသောကုန်ခံယဟနာဖြစ် ယန္နာဖြစ်သွားပြီဆိုရင်ဆင်းရဲအလုံးအကုန်လုံးငြိမ့်ပြီ။ဘာဆင်းရဲမှမလာတော့ဘူးကိလေသာဟောကာမဟောဝိပါကဟောဘာဝဆင်းရဲမှမလာတော့ဘူး။လွတ်မြောက်မှုဒုက္ခဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာအဲ့ဒီမှာရသွားပြီ။သို့တော်လည်းပဲမိမိတို့မှာအဲ့ဒီလောက်ထိအောင်ပါရမီကလည်းမပြည့်စုံသေးဘူး။ပါရမီမပြည့်စုံသေးလို့ဆင်းရဲငြိမ်းလောက်တဲ့ဒီဉာဏ်အဆင့်ကိုမရောက်သေးရင်လည်းပဲ ဒေါသစိတ်ကြမ်းကြီးကိုပယ်နိုင်တဲ့ဉာဏ်အဆင့်ရောက်အောင်အထုပါစိတ်ကြမ်းဒေါသကိုပယ်နိုင်တဲ့ဉာဏ်အဆင့်ဆိုတာအနာဂါမိမေဉဏ်ဖူဉဏ်ခေါ်တယ်။ဘာဉဏ်ခေါ်တယ်။အနာဂံဖြစ်တဲ့ပုဂ္ဂိုလ်ဟာဒေါသစိတ်ကြမ်းလုံးဝမရှိတော့ဘူး။သူ့မှာဒေါသဆိုတာအကုန်လုံးပယ်ပြီးသား။ဘလောက်ပဲစိတ်ဆိုးအောင်လို့လို့ဘလောက်ပဲဒေါသထွက်အောင်လို့လို့ဒီပုဂ္ဂိုလ်မှာဒေါသတွေမရှိတော့စိတ်ကြမ်းဒေါသတွေကျွင်းမဲ့ပယ်သွားပြီ အဲ့ဒီညာဆင့်ရအောင် အာထုတ်တဲ့အဲ့ဒီညာဆင့်ရအောင်အာထုတ်တဲ့အနာဂမ်မိမညာပူညာရပြီဆိုရင်တော့စိတ်ချမ်းဒေါသကြီးပယ်နိုင်ပြီအားကြောင့်လဲဆိုတော့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးကလောဘနဲ့ဒေါသလောဘဖြစ်နေတာကလူမသိဘူးတဲ့အတွင်းကနေဖြစ်နေတာလောဘဖြစ်တာလူချင်းစိတ်တွေဖြစ်ဒေါသဖြစ်ပြီဆိုရင်လူသိပြီလူသိပြီတဲ့မိမိရဲ့ဒီမှာ မျက်နှာအနေထားအကုန်လုံးကကိုပဲหนีရဲလာတယ်ညူမဲလာတယ်နှစ်ဘူးကြောတွေထောင်းလာတယ်တင်းလာတယ်မျက်လုံးတွေနီးလာတယ်ရဲလာတယ်စသည်ဒါလူသိသွားပြီအဲ့ဒီကနေပြီးတော့ဟောနှုတ်ကလည်းပဲမပြောသင့်မပြောတိုက်တဲ့ဓာရီကြံထန်ဓာရီထွက်လာပြီအဲ့ဒီကနေပြီးတော့မထိမ့်သိမ့်နိုင်သေးဘူးဆိုရင်လည်းပဲဟောကိုမူရာကိုလက်ဒီပါပန်းလာပြီဆိုရင် နောက်ဆုံးမဖြစ်တဲ့မဖြစ်ထိုက်တဲ့အပြစ်ဒဏ်နေမင်းပြစ်မင်းဒဏ်နေထိအောင်မခံရဘူးလားဒါရင်လားဆိုတော့နောက်တမလွန်ဘဝမှာလည်းမိမိပြုထားတဲ့အကုသိုလ်ကံကြောင့်မကောင်းကျိုးတွေမခံရဘူးလားဗျာခံရမှာပဲအဲ့ဒါဒေါသကိုပယ်နိုင်လို့လားမပယ်နိုင်လို့လားမပယ်နိုင်လို့နောက်ပြီးတော့တရားသမားတွေအထူးအဖြင့်တရားပြနေတဲ့ကမ္မဋ္ဌာန်းဆရာတွေအေးမကြည့်ဘူးလားကမ္မဋ္ဌာန်းဆရာ တပါးဟာ ဒေါသသိကြီးနေတယ်ဆိုရင်ဘုန်းကြီးတို့ယောဂီများဒီပုဂ္ဂိုလ်ကိုယ်တိုင်ပေါ့လောဘဒေါသကင်းကြောင်တရားတွေပြနေပေမဲ့သူဟာလောဘဒေါသတွေမပယ်နိုင်သေးဘူးဆိုတာမထင်ရှားဘူးလားသိထင်ရှားတာတာမန်ယဟန်တပါဒေါသကြီးနေတာကကြည့်လို့ရှုလို့နားထောင်လို့ကောင်းသေးတယ်ဟဲ့ကမ္မဋ္ဌာန်းဆရာဒေါသကြီးပြီဆိုရင်ကြည့်လို့လည်းမကောင်းဘူးရှုလို့လည်းမကောင်းကြားလို့လည်းမမြင်ရတာကအဆင်မပြေတော့ အဲတော့သူရင်သိက္ခာဂုံသိက္ခာတွေပျက်စီးတယ်လားဆိုတော့မဟုတ်ပါဘူးသူ့ရဲ့တရားတွေရောဂုံသိက္ခာမပျက်စီးဘူးလားဗျာသူတရားတွေဟာသူကိုယ်တိုင်တောင်မှတရားတွေကိုမကျင့်နိုင်သေးဘူးသူကိုယ်တိုင်တောင်မှပေါင်းမြောက်အောင်မလုပ်နိုင်သေးတာငါတို့ကိုလာပေးနေလို့ဘာထူးမှလဲဆိုတာမျိုးဖြစ်သွားပြီဒါကြောင့်ကမ္မထမ်းဆရာမှာဒေါသဤလုံးဝအနာဂမ်မိမဉဏ်နဲ့မပယ်နိုင်သေးတောင်မှရှုမှတ်မှုနဲ့ပယ်ရတယ်။ဟာနဲ့ပယ်ရတယ်။ ရှုမှတ်မှုနဲ့ပဲရမိမိရဲ့ဒေါသလေးဖြစ်လာရင်ဒေါသဖြစ်ဖြစ်တယ်ဖြစ်တယ်မှတ်စိတ်ဆိုးရင်စိတ်ဆိုးတယ်မှစိတ်ငြင်းစိတ်ငြင်းတယ်မှဒါလေးပြန်ရှုလိုက်ရင်တတိလေးကပ်လိုက်တာနဲ့သူ့ဟာသူတတိကွင်းလာတာနဲ့တပြိုင်နက်တည်းသူ့ဟာသူပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်နေဒေါသစိတ်တွေခါလည်းပြပြပြတ်သွားတကယ်လို့ရှုမှတ်မှုနဲ့ထိအောင်နိုင်နိုင်နင်းနင်းကိုမပယ်နိုင်သေးဘူးဆိုရင်လည်းပဲဆင်ခြင်ပြီးတော့ပဲပါဘယ်လိုပဲရမှာလဲ ဩငါဟာသူတစ်ပါးကိုတရားတွေပြတာနေတရားတွေဟောပြောနေငါယဟန်တစ်ပါးဖြစ်ပြီးတော့ဒီဒေါသတွေမထိမ့်သိမ့်နိုင်လို့ရှိရင်မသိမ့်တော်ပါလားကိုယ့်ဟာကိုဆင်ခြင်ပြီးတော့ပဲတရားအထုတ်နေတဲ့ယောဂီများလည်းဒီတိုင်းပဲလေတရားတွေလိုက်ပြီးတော့အာထုတ် ဘဝ၁၀စကန်းဆိုရင်လည်းအာထု9ရက်စကန်းဆိုလည်းအာထု9ရက်စကန်းဆိုလည်းအာထုတရားတွေလိုက်အာထုဟိုဆရာတော်စီလိုက်အာထုဒီဆရာတော်စီလိုက်အာထုအာထုဒါပေမဲ့တရားအာထုပြီးတော့လိုက်တာတရားအာထုနေတာ ပြန်လာပြီဆိုရင်စိတ်ကမထေဘူးဟိုလူဟိုဟာတွေလုံမထားရကောင်းလားဒီဟာလုံမထားရကောင်းလားဟင်ငါမရှိရင်ဒီလူကြီးတွေပဲဆိုပြီးတော့အဲ့ဒီလူကြီးတရားတိုက်ကတရားရိပ်တာပြန်လာပြီးတော့ အဲဒီလိုဒေါသတွေမထိန်နိုင်မသေးနိုင်ဘူးဆိုရင်တော့ပြန်လာတာနဲ့အင်္ဂပုဂ္ဂိုလ်တွေကကောင်းရတော့မှာဘာမှသူတရားမရခဲ့သေးဘူးဆိုတာကောင်းရမှာပဲဘာမှသူတရားမပြည့်စုံသေးဘူးဆိုတာသူကိုယ်သူဘာမှမထိန်သိနိုင်သေးဘူးလေဘာမှမထိန်သိနိုင်ဘူးတရားမှုတရားသမားတရားလိုက်စားနေတဲ့ပုဂ္ဂိုလ်တွေဟာလည်းပဲတကယ်လို့မိမိမှာအဲ့ဒီဒေါသစိတ်ချမ်းကိုပယ်နိုင်လောက်တဲ့ဉာဏ်အဆင့်မရောက်သေးရင်တောင်မှ ရှုမှတ်မှုလေးနဲ့ပယ်ပါဘာနဲ့ပယ်ရမှာလဲအေးစိတ်ဆိုးလာရင်စိတ်ဆိုးတာလေးစိတ်ထွက်ရင်စိတ်ထွက်တာလေးဒေါသထွက်ရင်ဒေါသထွက်တာလေးဒါလေးကိုကိုယ့်ဟာကိုယ်ပယ်လိုက်ပါရှုမှတ်ပြီးတော့ပယ်လိုက်ပါသူ့ဟာသူလွန်မြောက်သွားပါလိမ့်မယ်တကယ်လို့အဲ့ဒီလိုနိုင်နိုင်နေနေမရှုမှတ်နိုင်သေးဘူးဆိုရင်လည်းပဲဆင်ခြင်ပြီးတော့ပယ်ပါဟောကြည်စမ်းမိမိမရှိတဲ့အခါကျတော့သူတို့လှုပ်ခြင်းတလို့လှုပ်နေခြင်းတလို့နေကြတာကို ဒါပေမဲ့လူလည်းပဲကိုယ်ကလည်းပဲတရားလုပ်တည်အားထုတ်နေတာဆိုတော့သူတို့ကိုလည်းပဲအမြဲတမ်းကြည့်ပြီးတော့မပြောနိုင်မဆိုနိုင်ငယ်ဘူးလေအဲဒီတော့နေပစ္စည်းတော့ကိုကမှမှားမထားခဲ့မိပဲကိုကမှ ပြောမထားခဲ့မိပဲအဲဒီတော့ကိုယ့်ဟာကိုယ်ဆင်ញင်ပေါ့နောက်ပြီးတော့ကိုဟာတရားတွေအားထုတ်လာခဲ့တယ်တရားလုပ်တွေအားထုတ်ပြီးတော့ဒီလိုပဲဒေါသတွေနည်းနည်းလေးဆင်ခြင်ပြီးတော့မှကိုယ့်ကိုယ်ကိုမထိမ့်သိမ့်နိုင်ရင် မိမိကိုလည်းမိမိလည်းဂုံတိတ်ခါပြည့်တယ်လို့မိမိအထုတ်ခဲ့တဲ့တရားလည်းဂုံတိတ်ခါမကြဘူးလားဗျာဒါကြောင့်မို့တရားလိုက်စားနေတဲ့ပုဂ္ဂိုလ်များလည်းပဲအဲ့ဒီဒေါသဆိုတဲ့စေချမ်းကြီးကိုရှုမှတ်မှုနဲ့ဖြစ်စေဆင်ခြင်ပြီးတော့ဖြစ်စေပယ်ဖို့မလိုဘူးလားပယ်နိုင်ရင်ရောမချမ်းသာဘူးလားသိချမ်းသာတာပဲနောက်ပြီးတော့ဒီလိုတရားစခန်းပွဲတွေကျင်းပတဲ့ဥဆောင်အဖွဲ့အစည်းတွေပေါ့ဘာသာရေးအဖွဲ့အစည်းတွေရှိပါတယ် ဘာသာရေးဖွဲ့စည်းတွေဖွဲ့စည်းကြတဲ့ပုဂ္ဂိုလ်တွေလည်းအားလုံးဟာဒီဒေါသစေချမ်းကိုပယ်နိုင်ကြရင်အကောင်းဆုံးပါအဲဒီလိုဒီစေချမ်းဒေါသမပယ်နိုင်လို့ရှိရင်တဦးနဲ့တဦးဘာသာရေးတွေဆောင်ရွက်နေကြပြီးကုသိုလ်ရတဲ့အလုပ်တွေလုပ်ပြီးတော့ကုသိုလ်ကနေအကုသိုလ်တွေဖြစ်ကုန်ကြဘာတွေဖြစ်ကုန်ကြလဲအကုသိုလ်တွေဖြစ်ကုန်ကြတယ်တခါလဲဆွေးနွေးကြဆွေးနွေးရင်းကနေပြီးတော့တခါလဲ ဟာမကျေနပ်ချက်ပန်လာတဲ့တက္ကစာအုပ်ဖိုင်တွေကောက်ပြင့်ဘုန်းကြီးဘုန်းကြီးအင်္ဂလန်မှာရောက်တော့အင်္ဂလန်မှာဘုန်းကြီးရောက်ပြီး၃ရက်လောက်နေတော့အဲ့ဒီရဲ့ transcript တွေပေါ့လေကျောင်းတန်းရဲ့ transcript တွေဆွေးနွေးပွဲတဲ့ဆွေးနွေးပွဲလည်းမများပါဘူးလူလေး၃ယောက်လား၄ယောက်လား၃၄ယောက်ဘုန်းကြီးရဲ့ဒီဘက်ခန်းထဲကဟိုဘက်ခန်းထဲမှာဆွေးနွေးနေကြတာ ဟာဝုံတိုင်းနဲ့စူညံနေတာပဲအဲစူညံပြီးတော့တခါလဲသူတို့ရဲ့ဒီပါလာတဲ့ဇာဥဖိုင်နေနဲ့တခါလဲကြံကိုချရိုက်ရိုက်ပြီးတော့တခါလဲကျုပ်အမှုဆောင်ကနေထွက်မဲဗာမဲဆိုပြီးတော့တခါတကားပေါက်ကြီးဖွင့်ပြီးထွက်သွားစူညံနောက်ကလူကလိုက်ဆွဲလူကဆွဲဒါဘာသာရေးဆွေးနွေးနေတာလေဘာသာရေးဆွေးနွေးနေကြတာအဲဒါကြောင့်မို့ဒီဘာသာရေးတွေကိုဦးစီးဦးဆောင် ကောင်းဆောင်ပြီးတော့ဆောင်ရွက်ကြတဲ့ဖွဲ့စည်းဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲဒီဒေါသစိတ်ကြမ်းလေးကိုပယ်နိုင်ဖို့မလိုဘူးလားဗျာပယ်နိုင်ဖို့ဆိုတာလည်းပဲဒီလိုနာဂာမိမညာပူညာစင့်တီအောင်ကိုမရောက်သေးလို့ဗာရမီမပြည့်စုံသေးလို့အဲ့ဒီလိုအဲ့ဒီမဲနဲ့မပယ်နိုင်ရင်တောင်မှဘုန်းကြီးစောစောကပြောတယ်ရှုမှတ်မှုလေးနဲ့ပယ်ဖို့ရှုမှတ်မှုလေးနဲ့မှမပယ်နိုင်ဘူးဆိုရင်လည်းပဲဆင်ကျင်ပြီးတော့ငါဘာသာရေးလုပ်ငန်းတွေဦးစီးကောင်းဆောင်လုပ်နေတဲ့ပုဂ္ဂိုလ်တွေ ဒါဒီဒေါသတွေကိုတော့ဖြင့်ရှေ့တန်းတင်ပြီးတော့ပြောလို့ဆိုလို့မကောင်းဘူးအဲတော့သိခံမှုနဲ့မေတ္တာနဲ့ပဲဆွေးနွေးမှဖြစ်မယ်အဲဒီလိုစိတ်ထဲထားပြီးတော့ဆွေးနွေးနိုင်သွားရင်မချမ်းသာဘူးလားဗျာဒါကြောင့်ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကဖြစ်ပေါ်လာ냐စိတ်ကြမ်းများပယ်ရှားနိုင်ပါစေဆိုပြီးတော့ဒီနောက်ဆုံးဩဝါဒလေးပေးပါတယ်ဒါလေးဆိုကြရအောင်ဖြစ်ပေါ်လာ냐စိတ်ကြမ်းများ ပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာစိတ်ချမ်းများပယ်ရှားနိုင်ပါစေသုဘာဖြစ်ပေါ်လာညာစိတ်ချမ်းများပယ်ရှားနိုင်ပါစေဖြစ်ပေါ်လာညာစိတ်ချမ်းများပယ်ရှားနိုင်ပါစေကဲဒီစိတ်ချမ်းနေတာပယ်ရှားနိုင်ရင်အထိုင်လျောက်တော့ စိတ်ရဲ့အေးချမ်းမှုတွေမရနိုင်ဘူးလားရနိုင်တယ်ဟောဒီစိတ်ချမ်းကြီးကမိသားစုထဲမှာဆိုရင်လည်းမိသားစုထဲဒီစိတ်ချမ်းကြီးဝင်လာပြီဆိုရင်မိသားစုတစုလုံးမချမ်းသာအောင်ကိုရင်မဟုတ်ဘူးအဲ့ဒီမှာဘေးကပုဂ္ဂိုလ်တွေဟိုကိုယ့်ကိုမိခိုးနေတဲ့သားငယ်သမီးငယ်လေးတွေဒီမိဘနှစ်ပါးရဲ့ဒီကနေ့ပောက်ကွဲပြီးတော့စူညံပြီးတော့ဒေါသတွေဖြစ်နေကြတာကြည့်လိုက်ရရင်ဟောကလေးတွေပါဘယ်ကြောင်ကတ်လူကတ်ရမှမသိဘူးစိတ်ဆင်းရဒါဟာဒီဒေါသစိတ်ချမ်းကြီးဟာ ဘယ်သူမှလက်ခံထားဖို့မတင်ဘူးဒါကြောင့်စွမ်းနိုင်တယ်များဒီစိတ်ကြမ်းကြီးကိုအ ਨੇ ဆုံးအောက်ထည့်ဆင်ကျင်ပြီးတော့ပယ်နိုင်ရင်မကောင်းဘူးလားဗျာဒါကြောင့်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဩဝါဒ၃ချက်ဟာနံပါတ်၁ကအပေပေးငိမ့်တဲ့ဉာဏ်ဆင်းရအောင်ကြိုးစားကြပါအဲ့ဒီလောက်နဲ့ကိုဟာမကျင့်တတ်ဖင်းနဲ့ဘုရားသာသနာတော်နဲ့တွေ့လူဖြစ်ကိုရလို့ဆက်လက်ပြီးကြိုးစားရင်လည်းပဲအထက်ထက်ဉာဏ်ဉာဏ်ရနိုင်တဲ့ ခေတ်ကာကြီးကြုံနေတဲ့အခါကျတော့ဒီလောက်နဲ့ရက်ဆိုင်မနေဘဲနဲ့ဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်ရောက်အောင်လည်းပဲဆက်ပြီးကြိုးစားကြပါအဲဒီလိုဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်ထိအောင်ကိုယ်မှာကြိုးစားအားထုတ်ပေမဲ့ဘာလို့မရှိလို့မပြည့်စုံလို့မရခဲ့ရင်လည်းပဲဒေါသစိတ်ချမ်းကြီးကိုပယ်နိုင်တဲ့ဉာဏ်ဆင့်ရောက်အောင်အားထုတ်ပါအဲ့ဒီဉာဏ်ဆင့်မှမိမိတို့လည်းပဲပါရမီမပြည့်စုံသေးလို့မရသေးရင်ရှုမှတ်မှုနဲ့စိတ်ကြံဒေါသကိုပယ်ပါ။ တကယ်လို့ရှုမှတ်မှုနဲ့မှမပယ်နိုင်ဘူးဆိုရင်ဆင်ခြင်ပြီးတော့ပယ်ပါဒီဩဝါဒတရားတော်တွေအတိုင်းလိုက်နာကျင့်သုံးခြင်းအပြင်မိမိတို့ရဲ့ကိုယ်စိတ်တရားလက်တွေ့အပြင်ငြိမ်အေးမှုတွေရပြီးတော့ဆက်လက်ပြီးတော့ဒီတရားတော်အတိုင်းလိုက်နာကျင့်သုံးသွားခြင်းအပြင်မိမိတို့လူရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဘုံဉဏ်ဖြင့်လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း